အိထောင်သုံးရာ53ခုတကူလာဇာ73ရက်ဆရာစခန်း6ရက်မြောက်နေ့ဆိုင်မြောက်နေ့မှာဟောကြားမယ်တရားတော်ကလေးနာမအင်္ဂလိပ်ထကြောင်းမှာကျန်နေသေးတယ်ကျန်နေခဲ့တဲ့အခြေခံတရားများနဲ့9နံပါတ်အင်္ဂလိပ်ထကြောင်း၄နံပါတ်အင်္ဂလိပ်ထကြောင်း သတ္တယကရိယာယသံပါဒိတိသတ္တယကရိယာယသင်္ဒီယောဒီယောပြုခြင်းဖြင့်သံပါဒိတိဝါဒနာကိုပြုစေဝါအိလေဝထက်စေ၏ဒေနာတိတံမြာယောဂီများလို့မရောက်ဘူးရဉာဏ်ရှင်ကြည့်အောင်အထုတ်မယ်လို့ဒီမှန်ကျဲရှိတဲ့ပုဂ္ဂိုလ်များအတွက်ဒီဝဒနာတရားအထုတ်တဲ့အခါမှာသင်္ဒီယောရာ9မျိုးဒီဝဲပြီးအထုတ်ရမယ် သင်္ကြန်ရာခုနှစ်မျိုးအမိရပြီးတော့အာထုမဲ့ဆိုလို့ရှိရင်မိတို့ရဲ့ပါရမီအားလို့သွားတရားလူတွေနဲ့ရနိုင်ပါတယ်စိတ်မတွေထက်တရားတွေတက်သွားနိုင်ပါတယ်တရားလူတွေတွေရသွားနိုင်ပါတယ်ဆိုတဲ့အဓိပ္ပာယ်သင်ဖျောသာသွားဝန်နဲ့ဆရာကောင်းစွာမြည်ရမည် သင်ပြောငါစွာခွန်နေပြာကောင်းစွာမိရမည်သင်ပြောရခဏမျိုးအမိမျိုးတော့တရားအထုရမယ်အာဝတော်သင်ပြောတဲ့ဒီသာတော့မြွယ်ပြီးတော့အထုရမယ်ဘောဆိုတော့သင်ပြောတဲ့သွန်ခါရပါကိုမြွယ်ပြီးတော့ဒီဝဒနာတရားအထုရမယ်ဗတ္တံသင်ပြောတဲ့စကားများဥဒ္ဒါပြောဆိုပြီးတော့ ဝိပဿနာတရားအားထုတ်ရမယ်။အာဝါလောသောသရောတ္တံပုဂ္ဂလောပြင်းပြောတဲ့ပုဂ္ဂိုလ်များနဲ့အတူတူကနိဗ္ဗာန်တော့ဝိပဿနာတရားအားထုတ်ရမယ်။ဘောဇနာသိရတဲ့ဘောဇနီအာဟာရဒီဒီဝဲလုံးဆောင်ပြီးတော့ဝိပဿနာတရားအားထုတ်ရမယ်။သိရတဲ့ဘောဇနီလွန်ခဲ့တဲ့နေ့ကဟောခဲ့တာလေမပြည့်စုံဟာဘူးလေ။အတူတူပြန်တော့ဟောကြပါအောင်မယ်။သိရတဲ့ဘောဇနီအလွန်လည်းမတက်တဲ့ ဘောဇင်အလွန်နဲ့မတက်တဲ့ဘောဇင်ဒီလွယ်ပြက်လွယ်ရှိတဲ့အာဟာရဘောဇင်ကိုဒီဝဲသုံးဆောင်ပြီးတော့ဒီပဒနာတရားအထုရမယ်ရှင်းပြောတဲ့ဘောဇင်ကိုသုံးဆောင်ပြီးတော့ဒီဝဲပြီးတော့တရားအထုတဲ့နေရာမှာလည်းရှင်းပြောတဲ့ဘောဇင်ကိုလည်းရှင်းပြောရုံနဲ့ဒီဝဲသုံးဆောင်ရမယ်တဲ့အလုတ်ပိုင်းလေးလုံးဆောင်ရတဲ့အခိုက်အတန့်လို့ အာရကတိတ်ပြောလို့ကောင်းတာနဲ့ဘဝအောင်သိအောင်တော့မစားလိုက်ရဘူးတဲ့ဒီကနေ့တရားအားထုတ်နေတဲ့အခိုက်အတန့်မှာသတ္တရောပိသအလောပိအာဘုဒ္ဓဝဥဒကံပိဝေအရံခာနုဟာရယပရိသတတအဘိက္ခုနောဒီရတတနိဗ္ဗာန်တော်ဆေလွာတော်ဆိတ်ရှိတော်ဘေကုဏဘေကုသုဒ္ဓယောဂီများအာဘေကုသုဒ္ဓယောဂီများသည်သတ္တရောပိသအလောပိ ဒီငါလုံးတို့ကိုအာဘုဒ္ဓဝမစားမှုလေကုတကံရေကိုဘူးဝေးသောက်ရ၏ဒီဝင်လေးပြီးတော့ဒီငါလုံးသောက်ရေကိုနောက်ပြီးရှိတော့ဟာလူရာရာရာဆန္ဒသောနေရာဒီမှာအလံအလံစွမ်းနိုင်ဤဤတော့ဓမ္မဒနာပိဓမ္မဒနာပိတရားစစ်ကြီးဖြစ်တော်မူသောရှင်သာရိပုတ္တရာမထေရီအဘောဓာကောင်းစွာမဲ့တွေ့ဟောကြားတော်မူခဲ့ပါ၏တည်း ဉာဏ်မိတ္တမြတ်ယောဂီများတို့လက်ဖို့တရားတို့ဒီမှန်တာနိဗ္ဗာန်တို့သိထွက်တဲ့စိတ်ရှိတဲ့ယောဂီပုဂ္ဂိုလ်ပဏာတရားအားထုတ်တဲ့ပုဂ္ဂိုလ်သာဝတ္တဝိရိမိဝေသုံးတော်နဲ့ဆံပါဒီငါလို့တော့ကျော်ပြီးမိဝေသုံးတော်ပါတဲ့ဆော့ရတာဒီကိုမျှတအောင်ဆောက်ထားပါအဲလိုဆော့ပြီးတော့မိဝေသုံးတော်ထားမယ်ဆိုလို့ရှိရင်ဒီရာကုန်၄ပါးလုံးမှာမျှတအောင်ပြီးတော့ဆင်းရဲတာ တရားရှိမှလို့ရပါလိမ့်မယ်ဆုံးတဲ့ဘောဒီအာဟာရတွေဆင်ခြင်တဲ့အခါမှာရာပိုင်နဲ့တဲ့သာတိန်ကြီးကိုဆိုရဲအဓိပ္ပာယ်ကိုရာပိုင်ညံ့တဲ့ဆိုတဲ့အဓိပ္ပာယ်ကိုယောဂီများကသဘောမပေါက်ကြဘူးတဲ့ဘာလဲရာပိုင်ညံ့တဲ့ဆိုတာဘယ်လိုဟာလဲရာပိုင်ဆိုတာရာပဋ္ဌာန်ကလာအရိယာပဋ္ဌာန်ကလာတာပါပဲ။ ညာပိုက်ခရာအရိယာပဋ္ဌာနာတဲ့မြမဝဟာရအရိယာပဋ္ဌအရိယာဘုံ၄ပါးသဘာခြင်းအရိယာဘုံရာခြင်းအရိယာဘုံထိုင်ခြင်းအရိယာဘုံတရားခြင်းအရိယာဘုံဆိုတဲ့အရိယာဘုံ၄ပါးမှာမြတ်မြတ်တတရာပိုက်မြတ်နဲ့အရိယာဘုံမြတ်မြတ်တတဖြင့်အထုတ်နိုင်ခြင်းအကျိုးငါသာလင်ဒီဆွမ်းတဲ့ဘောရှင်အာဟာရကိုယူရတာပါ ဇာပိုက်ညက်လက်ရှင်းမှာပါအရိယာဘုံဒီပါမှာညက်ညက်တာတာအာထုတ်နိုင်ရအောင်လို့ဆင်းရဲတာတာအာထုတ်နိုင်ရအောင်လို့ဘာတွေမို့ဘာတွေဒီရဲ့ပုံစံသုံးဆောင်ရပါလဲစွမ်းခဲ့တဲ့ဘောဓိအာဟာရတွေဆရာစကားမှာလာဘူးတန်းနဲ့ဆောင်းခဲ့ပဲဘောဓိအာဟာရတွေဒီဘက်သုံးဆောင်တာအရိယာဘုံညှက်တာအောင်ရာပိုင်းညှက်တယ်အရိယာဘုံဒီပါမှာညှက်ညှက်တာရှိအောင်လို့ တရားရှိမှနိုင်အောင်လို့ဒီဝဲသုံးဆောင်တာပါဆိုတဲ့အထိပဲရှင်းသွားပါပြီဒီကားလို့ဆိုပြီးဒီဝဲသုံးဆောင်ရမယ်ဆော့တဲ့အစဒီကိုတောင်းထားရမယ်အဲ့လိုတောင်းထားဆိုအာထုမထရကျင်ရိယာဘုံလေးပါလို့မှဆန်းချမ်းသာသာနဲ့အမတ်တွေရှိမှနိုင်ပါလိမ့်မယ်အင်္ဂလိပ်ထက်တရားတွေတက်သွားပါလိမ့်မယ်ဆိုတဲ့အထိပဲသိကြော်တဲ့အာဟာရကိုသိကြော်လုံးနဲ့ဒီဝဲသုံးဆောင်ရတယ်အာဟာရ ရှင်းပြောတဲ့အာဟာရကိုမမျှော်ရလို့ရှိရင်တရားမရနိုင်ဘူးတဲ့ဘဝကကကုသိုလ်ပါရမီသူတွေရှိတဲ့တရားရနိုင်တဲ့ကုသိုလ်ပါရမီသူတွေရှိတဲ့ပုဂ္ဂိုလ်တွေဖြစ်เสียမှုအာဟာရကမမျှတဘူးတတ်ပါရမဖြစ်ဘူးဆိုလို့ရှိရင်တရားမရနိုင်လေဘူးတဲ့တရားမရနိုင်တဲ့ဒါရကတွေမြတ်စွာဘုရားတက်တဲ့လက်ထက်တော်အခါကရှိခဲ့ပါလေတဲ့ညတ်တဲ့အာဟာရကိုမရလို့ တရားမရမျက်တတ်တဲ့အာဟာရကိုရတဲ့အခါကျမှတရားရတဲ့ကာရကတစ်ချိန်သောအခါမြတ်စွာဘုရားသာရှိပြီးဇေဝံကောင်းမှတင်းတုံးသည်တဏီသောအခါဝါသုဂာနိမှာယဟန်တော်6စိတ်မြတ်စွာဘုရားထံမှာကမ္ဘာကြတိတောင်းပြီးတော့ဝါဆိုဖို့ရနေရာဆရာရပါတယ်တရားအထုတ်ဖို့ရနေရာဆရာရတယ်ဒီကအဆိုင်သွားချီရသွားချီတာသွားချီလိုက်သွားချီသွားတဲ့အခါမှာ ဘောဒလတိုင်းကြီးကတောင်ဒီရွာကြီးဒီကရောက်သွားတယ်အဲဒီရွာရဲ့နာမည်ကမာတိကာရွာတဲ့အဲဒီရွာကိုအုပ်ထုတ်တဲ့တပြုတ်လည်းရွာကိုအကြောင်းပြုတော့မာတိကာတတိပြီးရဲ့မေရဝလည်းမာတိကာမာတာလို့ခေါ်ကြတယ်မာတာဆိုတာမိခင်ကိုပြောတာပါပဲရန်60ရန်60မာတိကာရွာဖေကနေကြားပြီးတော့သွားသွားကြအမတ်တရီနဲ့သွားသွားတာကိုမြင်တော့ မာတိကမတာတကြီးရဲ့နေတော်ကြီးရင်ရင်တော့အာစီယူရတယ်အမျိုးသားတရားဖြုတ်ပြီးတော့ရှောက်ခိုင်းတယ်ပြင်ခိုင်းလိုက်တယ်ပြင်ခိုင်းတော့အင်္ဂုကြွလာကြွလာဆွန်ဒီပါလေးဆက်ကလှူဒန်းလှူဒန်းပြီးတဲ့အခါမာတိကမတာရှောက်ထားတယ်အရှင်မြတ်တို့ဘယ်ရက်ဒီလောက်ကြွကြမှာလဲခင်ဗျာသင်တော်ရာရတ္တိတာကိုကြွကြမယ်ဘယ်ရတ္တိတာလို့ပါပါရဲ့လား မသွားတော့မတိရမှာကမိမိလည်းပြီးသွားတယ်ဒီဟန်တော်ကြီးဟာတရားအထုတ်ဖို့ရာနေရာရှာနေကြတာပဲပြီးသွားတဲ့ခါကျတော့အရှင်ဘုရားတို့အရှင်မြတ်တို့ဒီလိုတော့ဘိုးကွယ်ဖြစ်ကြတဲ့ကြောင့်ပါဝါဆိုကြပါဗျာရှင်ဘုရားတို့သတင်းလုံးတဲ့အတွက်ကြောင့်ပြီးတော့သံဃာတော်ဘောတင်အာဟာရတွေသူတိုင်းပါမယ်ဘုရားလူသားပါမယ်ဘုရားပြည့်စုံအောင်လူသားပါမယ်ဘုရားဒီလိုအတွက်လည်းဒီကနေ့ဆောက်ကြည့်ရလို့အကျိုးများပါမယ်ဘုရား ဒါကြောင့်မလို့တတိယပုဂ္ဂိုလ်ရဲ့ကြောင်းပြီးတော့ကြောင်းကဘာဆိုတော်မူကြပါကြောက်ထားတော့ညာနေလက်ခံလိုက်ကြတယ်ကြောင်းကိုပြင်သွားပြီးတော့ညာတော်ရဲ့ပုဂ္ဂိုလ်သိကထာတဏီလောကမာတိယာမတာကြောင်းကိုထွက်လာညာတော်ရရလေတရားအထုံးတာမြတ်စွာဘုရားထံကအလွန်အလေးပြုရတဲ့ မြတ်စွာဘုရားကကမ္မထံကြားလေးတောင်းယူနေပြီးတော့တဘာဝနဲ့တခုပဲအားထုတ်နေလို့ရှိရင်မပြည့်စုံဘူးခွဲကြပြီးတော့တဏှာကြီးတဏှာကြီးပြညာညာယူတော့တရားအထုမှတ်တာလေပြည့်စုံရမယ်ဒီကုသလာအထုတ်ကြရမယ်ဆိုတော့နေရာယူတော့အထုတ်ကြရမယ်တော်တယ်စုံနေသွားပြီးအထုတ်ကြရမယ်အကြောင်းသိစ္စာရှိတာလည်းပါကျောင်းထဲမှာရှိတဲ့ဒီကြီးကြီးခေါင်းဆောင်ကိုထူလိုက်ထူလိုက်လို့အားလုံးသွားလာအစီအစဉ် ဆံရနေရာမှာသွေးရမယ်လို့ဂရိကဝတ်ထားပြီးတော့တော်တယ်သွားအာထုံနေကြအတိအကျနေရာယူပြီးအာထုံနေကြဒီနေ့တော့ညနေခင်းမှာမာတိကမတာညာတော့ရင်ဒီပဲလို့ဆိုတာပြာရီတို့သင်လေတို့သတုမတို့တို့ယူပြီးတော့အပေါင်းခေါ်ရင်းနဲ့ဆက်လာခဲ့ကျောင်းထဲရောက်လာတဲ့ခါကျတော့ကျောင်းထဲမှာညာတော်များတပါးမှမရှိတာကိုမြင်ရမြင်ရတော့ညာတော်ရင်ဒီကျောင်းမှာ သဗ္ဗယမဖြစ်လို့ဒီစီလေးပါမပြည့်စုံလို့ဒီရတပါးတို့ကြွလာပြီးရှင်နေလို့လေးလိုက်တဲ့ခါကျတော့မဟုတ်ပါဘူး။ညာတော်ရေးရှိနေကြပါလိမ့်မယ်။ရှိရှိခေါင်းကောင်းထိုးလိုက်လို့ရှိရင်ကြွလာပါလိမ့်မယ်။အကြံပေးတဲ့အတိုင်းရှိရှိခေါင်းကောင်းထိုးခိုင်းလိုက်ထိုးလိုက်တဲ့အခါညာတော်တွေတပါးဒီတပါးစီအားထုတ်နေတဲ့နေရာကနေကြွလာရှိရနေရာဌာနမှာရှိပြီးတော့ထိုင်ကြ။ညာတော်တွေဆုံးတဲ့အခါ မတိကမတာရဟန်းတော်တွေဒီလက်ဦးလေးချီးတော့ဝင်လာပြီးတော့ခင်ဗျားတို့ခင်ဗျာရှင်ခင်ဗျားတို့တပည့်တော်အိမ်ကိုကြွလာတဲ့အခါတပေါင်းနဲ့တန်းချီတော့ကြွလာပါတယ်ခင်ဗျာအခုခင်ဗျားတို့ကြွလာတာတပါးဒီတပါးဒီကြွလာပါတယ်ခင်ဗျာခင်ဗျားတို့အချင်းချင်းမသိတင်လို့လားခင်ဗျာရှောက်ထားလိုက်တော့ရဟန်းတော်များကမသိမသိရှင်းတယ်တော့မဟုတ်ပါဘူးရဟန်းတရားတွေဒီရနေရာကြီးပြီးတော့အာထုတ်နေကြလို့ဖြစ်ပါတယ် ပြောကြားလိုက်တဲ့အခါမတ္တိကမှာလည်းယဟန်တရားလို့ကြားတာနဲ့ယဟန်တရားအထုတ်လို့ကြားတယ်လို့ကြားတာနဲ့သင်ကြတော့ယဟန်တရားဆိုတာဒီလိုအထုတ်လို့မာတုကာမများနဲ့အမှုကောင်းပါဘူးလားဗျာရှောက်ထားလိုက်တော့အထုတ်ကောင်းပါလေယဟန်တရားဆိုတာနာမည်ပါပဲအမျိုးသားလည်းအထုတ်ကောင်းတယ်အမျိုးသမီးလည်းအထုတ်ကောင်းတယ်ယဟန်တော့ယဟန်ယောက်ျားလည်းအထုတ်ကောင်းတယ်ယဟန်မိန်းမများလည်းအထုတ်ကောင်းပါလေဒီလိုဆိုလို့ရှိရင်တတိတော်ကိုလည်းယဟန်တရားသင်ပေးကြပါဗျာ လျှောက်ထားတော့ညာတော်များက32ခုထာတသမထန်နဲ့အနိစ္စနုပါဒနာသမထန်သင်ပေးကြတယ်32ခုထာ32ခုထာတသမထန်ကတော့သံမြင်မွေးရင်စိတ်ကလက်တက်သွားပြီသံမြင်ကြီးပဲတက်တဲ့တဘုံမြင်သွားအောင်မွေးရင်ကြီးပဲတက်တဲ့တဘုံမြင်သွားအောင်ရှိတဲ့လက်သေးကြီးလက်တဲ့သဘောမြင်သွားအောင်တခြားကြီးတခြားကြီးဆွဲပြီးတော့ရှုရတယ်ခန္ဓာဘောမှာရှိတဲ့39မျိုး39ပုံပုံနဲ့ရှုရတယ် သမထသမထသမာဓိဖြစ်အောင်ရှုခိုင်းရှုရတဲ့သမထမှာပဲနောက်ပြီးမှဝိပဿနာသမထအနိစ္စဝိပဿနာသမထကုန်ရက်တဲ့ကိုစိတ်ကိုညှိုးပြီးတော့ရှုရမယ်အထာရာဆိုင်ညွန်ပြတဲ့အတိုင်းအနိစ္စဝိပဿနာသမထဖြစ်အောင်ကုန်ရက်ကုန်နဲ့ပြည့်တဲ့ကိုစိတ်ကိုညှိုးပြီးတော့ရှုရပါတယ်စိတ်နာမှာအငြိမ်ထက်ကြအောင်အတိုင်းဥပ္ပန္နပါဏနာသင်္ခါရဏခရမေဝပတ္တိ ဥပ္ပန္နပန္နနာဖြစ်တိုင်းဖြစ်တိုင်းကုန်တော့သင်္ခါရနာသင်္ခါရတရားယုံနာတပါလို့ဆရာမိဘကုံချင်းကိုလာနေပတ္တိရှိသည်ဒီလိုအထာရသရောအထာရဆရာသည်သံဝန်ဤသည်ကောင်းစွာမတွေ့ခွင့်ပြတော်မူခဲ့ပါပေသည်ကုံနဲ့ပြည့်တယ်လို့ဆက်ပြီးတော့ပြီးတော့သုမတာအိဋ္ဌဥပ္ပန္နကမ္မထံ ရှုဖို့ရအခြေခံတရားပါပဲတဲ့အခုဉာဏ်ပိဒါများရှုနေတဲ့အတိုင်းဖောင်းလေပိန်လေလို့မှတ်နေတဲ့အခါဖောင်းလို့မှတ်ပြီးတော့ပိန်လေလို့မှတ်ရတာအจิตပဲတဲ့ဖောင်းတာလေးကဖောင်းတော့မှကုန်ပြတ်ခဲ့ပြီစိတ်ကိုညှို့ထားရမယ်ပိန်လေလို့မှတ်ရတာအจิตပဲနောက်တစ်ခါဖောင်းတယ်လို့ပြန်မှတ်ရတယ်လေအจิตပါပဲတဲ့ပိန်ညာလေးကပိန်တော့မှကုန်ပြတ်ခဲ့ပြီလို့ကုန်ပြတ်တာလည်းမြင်နိုင်တော့သူ့ကို လွတ်ထားပြရမယ်တဲ့သုမခါကြမှာတော့မမြင်သေးပါဘူးတဲ့ဒါနဲ့စိတ်ကလွတ်ထားရမယ်ကြွားတယ်နှမ်းတယ်ချက်လို့မတဲ့ခါမှာကြွားတယ်အမြာလေးအားကြွားဆုံးမှာကုန်ရဲ့နှမ်းတယ်မူရလို့နှမ်းတယ်အမူရအောင်မှတ်ရတာအစ်စ်ပဲချက်လို့မှတ်ရတာလည်းအစ်စ်ပဲနှမ်းတယ်အမူရလေးကနှမ်းဆုံးမှာကုန်ခဲ့ပြီကုန်ခဲ့တာကိုမြင်အောင်စိတ်ကလွတ်ထားရမယ်တဲ့ပြန်ကြွားတယ်အမူရအောင်မှတ်တာလည်း စတဲ့အမူအရာတွေကကုန်ခဲ့ပြီပြန်ကြွတော့မှတ်တာအစ်စ်ပဲလို့စိတ်ကိုညွှန်ထားရမယ်ကြွတဲ့အမူအရာကနှမ်းတဲ့ကြီးလို့လိုက်မပါဒါနဲ့အမူအရာလည်းထားတဲ့အမူအရာကိုလိုက်မပါထားတဲ့အမူအရာလည်းပြန်ကြွတဲ့အမူအရာကိုလိုက်မပါတော့ပြီးအောင်စိတ်ထရရင်ညှိုးပြီးတော့ပုံပြတဲ့ဘက်ကိုစိတ်ကိုညှိုးပြီးတော့ဆုမှတ်လို့ချင်းစိတ်ကိုသူအလေးပြုထားတဲ့အတွက်ကြောင့်ကွန်ပျူတာတွေမြင်အောင်လေးပြုထားတဲ့အတွက်ကြောင့်သမာဓိကပုံဖြစ်တယ်သမာဓိဖြစ်လာပြီဆိုပြီးပဒနာညာ သိလာတော့တာပါပဲနောက်တော့ခုမြတ်တာလေးတွေမကြခဏမြင်လာတတ်ပါတယ်ဉာဏ်ထက်တဲ့လူဉာဏ်ထက်တဲ့ပုဂ္ဂိုလ်များကြရင်တော့9ရက်6ရက်လောက်အတွင်းမှာတော့သူသိလာတယ်ကုန်ပြက်ကုန်ပြက်တာမြင်လာတယ်အမြဲတမ်းတော့မမြင်သေးဘူးတခါတည်းကစိတ်တွေ၅ပါးညီမျှသွားတာမြင်မြင်သွားတယ်စွာတယ်မှတ်လိုက်ရင်စွာတာလေးကနောက်မှဆံနေတဲ့လိုရေခင်းများလိုဆံနေတဲ့နားလည်းလုံးမဆန်းတဲ့အမူအရာလေးနောက်ကရေခင်းရေခင်းဆံနေတဲ့ခြားတယ်မှလည်းခြားတဲ့အမူအရာရေခင်းရေခင်းဆံနေတဲ့ဟာဆို သူကမြင်ကြတယ်အမြဲတမ်းလည်းမမြင်ဘူးတခါတည်းမှမြင်ရတော့မပုံပြတဲ့ဘက်ကသူ့တခါကပြန်သိနေရုပ်ရဒါစိတ်ထဲကထလို့ဖြစ်ပါလိမ့်မယ်တကယ်တမ်းတော့ကုန်ပြတာဟုတ်မှမထင်ပါဘူးလို့ဘယ်လိုပြန်သိမိတတ်တယ်အဲ့ဒါလည်းမသိမိကြဘူးတဲ့ကုန်ပြတာလေးတော့အသိနဲ့တွေ့တာဘူးနော်တကယ်တမ်းပဲကုန်ပြတာသိရမှာပဲလို့ကုန်ပြတဲ့ဘက်ကိုသိကိုညှိုးပြီးတော့သူ့သူ့မှလည်းမနိုင်တဲ့သူ့ရင်းချက်အားရှိ ဆက်တန်လာလို့ဘိလိုက်နဲ့လို့ရောက်လာတဲ့ခါကျတော့ခုံမြတ်တာတွေကိုငကလေးတော်မြတ်ကြီးမြင်ရတယ်ရုပ်ဉာဏ်မြင်ရပါတယ်မလိုက်တဲ့နဲ့ကုန်းပြမလိုက်တဲ့နဲ့ကုန်းပြစာလုံးမနဲ့ကြရတယ်မြင်ရရတဲ့နဲ့ကုန်းပြသွားတာနားနဲ့လုံးမနဲ့နှမ်းနဲ့မြင်ရရတဲ့နဲ့ကုန်းပြသွားတာစာလုံးမနဲ့စာလုံးမြင်ရရတဲ့နဲ့ကုန်းပြသွားတာကိုယ်တိုင်ပဲသိကြပါတယ်နောက်တော့မဆရာအာယုံသွားတဲ့နှမ်းနဲ့ထားတဲ့အမူအရာတွေကကုန်းပြတာမဟုတ်ဘူးမသိစိတ်ကနောက်ကလည်းလည်းကုန်းပြသွားတာကိုသိကြတယ် ဆိုတာလည်းမှဆိုတော့ဦးရလေးရဲ့ခနဲ့ကုန်းပြက်မတိစိတ်ပါကုန်းပြက်နားနေလုံးမလိုက်နဲ့ခန္ဓာကိုယ်ဓာတ်ရဲ့ခနဲ့ကုန်းပြက်မတိစိတ်ပါကုန်းပြက်ခြားလုံးမလိုက်ခြားရမှာလေခနဲ့ကုန်းပြက်မတိစိတ်ပါကုန်းပြက်တာမြင်ရတော့သွားတဲ့လမ်းနဲ့ခြားတဲ့အမူအရာတွေလည်းရုပ်တရားတွေလည်းမမြဲဘူးမတိစိတ်လည်းမမြဲဘူးမမြဲဘူးဆိုတာဗမာလိုပါဠိလိုကြတော့မကြပါလားကုန်ပြတ်တယ်လို့ဆိုတော့ညွတ်ထားလို့ရှိရင်မိသမားညာအားလို့တာတည်းကုန်ပြတ်ကုန်ပြတ်တာလည်းမြင်တော့ အနိစ္စကိုမြင်သွားပါတယ်အဲဒီအနိစ္စဝိပဿနာသမထောင်းနဲ့သင်ပေးကြတယ်တဲ့မာတိယမာတာအတွက်ပြိထားဖို့ရယဟန်တရားအာထုတ်နေကြတယ်လို့ကြားတာနဲ့ယဟန်တရားလို့ကြားတာနဲ့တရားအာထုတ်နေတဲ့စိတ်တွေဖြစ်လာတာပါရမီစီကံကရင့်ကျက်နေလို့ပဲတဲ့သာမန်ပုဂ္ဂိုလ်တွေဆိုတော့တတိမရမရပါမလားယဟန်တရားဆိုတာ အမျိုးသမီးများအမ်းတော့ကောင်းပါဘူးလားဗျာအထုတ်တဲ့စိတ်ခံတယ်ရှေ့လာပါရမီရင်းတဲ့ပုဂ္ဂိုလ်များကျန်တာပြည်သားများယောဂီများနဲ့တတိထားကြသူတို့ကဒီတရားတော်အထုတ်ကြတယ်ဒီနေ့တရားအထုတ်ခြင်းဘယ်လိုများအခွင့်အောင်းအခါကောင်းရပါမလဲဘယ်လိုစိတ်ထဲမှာဖြစ်ဖြစ်လာတာဒီရဲ့ပါရမီကနှိုးဆော်နေတာပဲပါရမီရှိတယ်လို့ဆိုရမယ်ဘယ်လိုမဟုတ်ဘူးသူတို့ကဒီအထုတ်တာလည်းလိုပဲအထုတ်အထုတ် အာထုတ်တဲ့စိတ်ကဖြစ်ကိုမဖြစ်လာဘူးဆိုရင်တော့ပါဠိစိတ်ကနုနေသေးတယ်ပါဠိရှိအောင်မယ်တဲ့အဲ့ဒါပုဂ္ဂိုလ်ကိုပြန်ပြီးတော့စစ်ဆေးကြအောင်ဒီဟာတရားအထုတ်ခြင်းလေလားအထုတ်ခြင်းလေအကြခဏအထုတ်ခြင်းတဲ့စိတ်တွေစိတ်အကြောင်းညီညွတ်တော့အထုတ်မယ်လို့ဒီလိုစိတ်ထက်မှသိဖြစ်ကြတာပါရမီရနှိုးတော်နေလို့ပါရမီရှင်သာရှိတယ်အထုတ်ရတရားရနိုင်တယ် မတိရမလည်းပြင်ပြလိုက်တော့အိမ်ပြန်သွားပြီးအာထုတ်မကြမီရဲ့အတွင်းမှာပဲသုံးမဲ့သုံးဖို့အဆင်ပြေတယ်ပြီးအနာဂံပုဂ္ဂိုလ်ဖြစ်သွားတယ်အနာဂံပုဂ္ဂိုလ်ဖြစ်တဲ့အခါမှာလည်းဒါမှအနာဂံမဟုတ်ဘူးတဲ့အဝိညာဉ်တမပတ်ရတဲ့အနာဂံဖြစ်ဝိညာဉ်တမပတ်ရတယ်လို့သိတော့သူကူဝေထားတဲ့ဟန်တော်တော့သိသိချင်းလေဘယ်အစဉ်သားများတရားဥပဒေနဲ့ရထားရပါလေလို့အဝိညာဉ်နဲ့ကြည့်ရတဲ့အခါကျတော့ အာတရားလူပြညာမှမရကြသေးပါဘူးတဲ့သမာဓိတော့မဖြစ်ဘူးမဖြစ်တာကိုမြင်ရတော့တရားတော်တန်ခါတော်တွေဘဝဘဝကတရားလူပြညာရဘူးလားကုသိုလ်ပါမှုတွေရှိဘူးခဲ့တာမရှိလို့လားလို့သူရဲ့အဘိညာဉ်နဲ့အဘိညာဉ်နဲ့ရှိလိုက်တဲ့အခါညာတော်ဒီမှာညာနာဖြစ်တည်တဲ့အောင်ကုသိုလ်ပါရမီတွေရှိဘူးခဲ့တာကိုမြင်ရတယ်မြင်ရတော့ဒီညာတော်တွေအာဝါဒတ္တပါယ ကြောင်းကြီးကမပြည့်စုံလို့မဖြစ်လို့အာဝဏတဘာယမဖြစ်လို့တရားဥပဒေမရတာလားလို့တရားမရတာလားလို့ဖြစ်လိုက်တော့ကြောင်းကြီးကလည်းလုံလုံဆုံဆုံသင်ပြပြပါတဲ့ကြောင်းကြီးပဲတွေ့ရညာတော်လေပုဂ္ဂလတဘာယအချင်းချင်းမသိမသိဖြစ်လို့တရားမရတာလားဖြစ်လိုက်ကြတော့လည်းပုဂ္ဂလတဘာယလည်းဖြစ်နေကြတယ်အချင်းချင်းတင့်တင့်ညွတ်နေကြတယ်တရားတော်လေဝဒနာတဘာယဘောဇင်ကြီးအာဟာရတွေ မကြည့်ဆိုလို့လားမသိနဲ့မလျော့ပတ်လို့လားလို့သိလိုက်တဲ့အခါကျတော့ဘောစီရင်မကြည့်ဆိုရဘူးမသိဘူးမလျော့ပတ်တဲ့ဘောစီရင်ပြီးဝဲနေရတယ်အလိုကြည့်ရတဲ့ဘောစီရင်မရကြဘူးဥပ္ပရာမာတိကတာမာတိကမတာမြင်မှတော့သိမြော်တဲ့အာဟာရတွေရှိမှလည်းဘယံတော့ကအချိုးကြိုက်အချင်းကြိုက်ဘယံတော့ကအစကြိုက်အခါကြိုက်စသဖြင့်ညာတော်လေးအစ္စာတရားနဲ့ဒီလိုမျိုးအာဟာရတွေရှိဆုံးစီမံစီမံကအိမ်ကိုပြင်ပြင်ပြီးတော့ ဆက်ကတာအချိန်များတော့အလိုရှိတဲ့အာဟာရကိုမူရသုံးဆောင်တော်မူကြပါဗျာလျှောက်ထားတယ်လျှောက်ထားတော့ရဟန်းတော်တွေလိုရှိတဲ့အာဟာရဘောဓနဲ့မူရသုံးဆောင်ဓမ္မရီတွေသွားအားအာဟာရတွေကောင်းလို့မူတဲ့ခြင်းနဲ့ခြင်းဆိုတဲ့အာဟာရကိုမူရရဲ့အတွက်ကြောင့်စိတ်ကူးနေဓမ္မရီဖြစ်လာဓမ္မရီဖြစ်လာတဲ့အခါဆင်အဆင်အားထုတ်လိုက်တာလေးနဲ့တော့အဆင့်ဆဲပြီးရဟန္တာဖြစ်သွားကြတယ် ဉာဏ်သာသူတော်ဟောကလည်းဖြစ်လာတော့မာတိကမာတာကိုပန်ကြားပြီးတော့မြတ်စွာဘုရားပြန်ကြွသွားကြ။အော်ထက်တာရောက်သွားတဲ့အခါမြတ်စွာဘုရားနှုတ်နဲ့နှုတ်ဆက်စကားမိတ်ကြတဲ့သဒ္ဒယံတို့ဒီလိုမိတိုင်းကလေးဉာဏ်မှာဉာဏ်ဉာဏ်မှာသိဉာဏ်တရားရှိကြပါရဲ့လား။ဘာကပဲဘောတင်အာဟာရတွေလုံလုံလောက်လောက်ရှိကြပါရဲ့လား။မြတ်စွာဘုရားနှုတ်ဆက်စကားမိတ်ကြတော့ဉာဏ်ဉာဏ်မှာရှိကြပါရဲ့ဗျာ။ဘာကပဲဘောတင်အာဟာရတွေလည်းကြီးကြီးလုံလုံလောက်လောက်ရှိကြပါရဲ့ဗျာ။ အထူးအားဖြင့်မာဇာမလာဆိုတာဘုရားတို့ရဲ့အလိုဆန္ဒကိုသိနေတကယ်တော့သင်ပြောတဲ့အာဟာရတွေစီမံပြီးတော့ဒီကိုကျေကျေဆန္ဒအားထုတ်နိုင်ကြပါလေဘုရားတရားကြီးရအောင်အားထုတ်နိုင်ကြပါလေဘုရားကြောက်တာငါတိယမှာအဘိညာမရခင်တော့အာဟာရတွေကမသိတဲ့မလျော့ပတ်တဲ့အာဟာရတွေလူဝဲမရတဲ့အတွက်ကြောင့်ဉာဏ်တော်တရားမရ မာတိကမတအဘိရသွားပြီးတဲ့ခါကျတော့သင်တော်လျှောက်ပတ်တဲ့ဟောတယ်မျိုးမျိုးရတဲ့အတွက်ကြောင့်ယဟန်တော်တွေယဟန်တာဖြစ်ပြီးတဲ့အောင်တရားရသွားတာအထင်ရှားပါဘူးလားဒါကြောင့်မလို့သင်တော်ရဲ့အာဟာရကိုမျိုးရမှတရားရတယ်သင်တော်ရဲ့အာဟာရကိုမျိုးရလို့ဆိုရင်တရားမရနိုင်ဘူးအိန္ဒြေမထက်တရားမတတ်နိုင်ဘူးဆိုတာသင်ရှားပါလေတဲ့ဒီနေရာမှာတရားရဖို့အခြေခံကောင်းကြီးထားတာဆံမဖွင့်ကြတဲ့စကားတွေကတော့ပါတော့ ဘဝဘဝကကုသိုလ်ပါမီကုသိုလ်ရှိတဲ့ကုသိုလ်အထူးရှိမှလည်းတရားရနိုင်တယ်ဒါလည်းတစ်ချက်မပါပါဘူးလားနောက်သင်ပြောလျှောက်ပါတဲ့ကျောင်းအိယာနေရာကိုနိရမှသာအဲ့ဒီကျောင်းရာနေရာမှာဒီထိုင်တော့ဒီဝဲပြီးတော့အားထုတ်ရမှသာတရားရနိုင်တယ်ဆိုတာလည်းသိရတယ်အာဝတ္တတ္တပါယရှိမှကျောင်းကလုံလုံချုံချုံနဲ့ ဒီအန္တရာယ်လေးလုံးလုံးနဲ့ကြောင်းဒိဋ္ဌာမှာနေရမှာသမာဓိဖြစ်တယ်မလုံးမကြုံဖြစ်နေတော့သဖို့ဉာဏ်ဝင်လာအောင်လားဉာဏ်ဒီများရောက်လာအောင်လားစသည်နဲ့စိတ်ကတစ်စိတ်စိတ်ရှိကြလေရှိတယ်သမာဓိမဖြစ်ဘူးတဲ့အာဝါဒတတ္တရဟာတရားရအကြောင်းပဲောင်းကြီးကနေရာလေးသူပြောတဲ့တောင်းကြီးကနေရာလေးလက်ရှိထားရတယ်တရားရတောင်းမယ်တဲ့ပုဂ္ဂလသဗ္ဗယပုဂ္ဂိုလ်ချင်းချင်းတင့်တင့်ညီညွတ်တာဟာလေတရားရတောင်းမယ် ဒီကနာပိပန်များအထုတ်ကြတာအဲ့ဒါနဲ့ပြီးဆုံးတဲ့သုလတပ္ပယနဲ့ဖြည်းနေကြတယ်။တင်ကြီးတင်ရတဲ့ဒီဓမ္မအိဆရာတော်ကြီးညွှန်ပြတဲ့ဤတိုင်းအထုတ်နေကြသုလတပ္ပယဖြည်းနေဘောဓနာတပ္ပယဘောဓနာတပ္ပယသင်ပြောတဲ့ဟာရဘောရှင်တွေဒီပဲသုံးဆောင်ရတာလေတရားရကြောင်းပဲအဲ့ဒါလေးကအထူးတတိထားလို့ချင်းကုလဖြစ်ကြောင်းလေးတွေပဲ။အော်သင်ပြောတဲ့ ကျောင်းထဲမှာနေထိုင်ရတယ်ဒီကျောင်းထဲကနေမိမိကိုတရားရဖို့ကကျေးဇူးပြုနေတယ်ဒီလိုအသိဉာဏ်လေးရှိသွားရင်အားထုတ်ရတာကိုမကောင်းပါဘူးလားဟုတ်ကောင်းတယ်သင်္ခေခါရလည်းရနေတဲ့ခါကျသုဒ္ဓအားထုတ်မှာပဲဒီလိုနှလုံးသွင်းလိုက်တာရှိဖြစ်လာတာပါသင်ပြောတဲ့တရားအားထုတ်ဖို့အားထုတ်ပတ်တယ်သူတို့ကနေထိုင်ရတဲ့အခါကျတရားရအောင်အားထုတ်မှာပဲတရားရအကြောင်းလေးတွေပဲတဲ့အဲ့ဒါအတင်းတဲ့နှလုံးသွင်းတဲ့ပုဂ္ဂိုလ်ကြီးကြတော့ သင်ပြောတဲ့ဓမ္မတရားလည်းကုသိုလ်ဖြစ်ဖို့ရာသင်ပြောတဲ့အာဟာရတွေကြီးလို့ရတယ်ကုသိုလ်ဖြစ်ဖို့ရာသင်ပြောတဲ့ပုဂ္ဂိုလ်နဲ့သူတို့ကနေထိုင်ရတာလည်းကုသိုလ်ဖြစ်ဖို့ရာတရားတွေတွေ့တရားတွေတက်ဖို့ရာတရားတွေနဲ့ရဖို့ရာဖြစ်တယ်ဆိုတာသိထားတော့မမြောက်ဝမ်းသာနဲ့အာထုတ်ဖို့ရပါပဲတဲ့ဘောဂလောကီဥပနိတ္တယမိသိနာသစ္စယောဘောဂလောကီသစ္စယောလျှောက်ပါတော့ပုဂ္ဂိုလ်ဒီလီဥပနိတ္တယမိသိနာအာတိသောဂုရုပါနိတ္တယသစ္စယတတ်ပြီးဖြင့်သစ္စယောဥပကာရကော ကုသိုလ်ပြအောင်ကျေးဇူးပြုသည်ဝါတရားရအောင်ကျေးဇူးပြုသည်ဟောဒီဒီဤဒီတော့ဘဝမြတ်စွာဘုရားသည်အဝတ္တကရုဏာရှိပါပညာအပြင် ဟောကြားတော်မူခဲ့ပါပေသည်သင်ပြောတဲ့ပုဂ္ဂိုလ်များနဲ့အတူတူကနေထိုင်ရတာလေ။တရားရအကြောင်းပဲ။သင်ပြောတဲ့ပုဂ္ဂိုလ်များကအာဟုသောအကြောင်းနဲ့ဘုရားလေးတရားပြချင်တဲ့ဒီကျေးဇူးပြုတယ်။တရားရဖို့ကျေးဇူးပြုတယ်။ ဘောဓနာမိဥပနိတ္တယမိသိနာမိသယောဘောဓနာမိသိလျောလျောပါသောဘောဇင်နိလိဥပနိတ္တယမိသိနာအာရှိသောဂုရုပနိတ္တယမိသိယတတိဖြင့်ဒီပြောဥပကာရကောကုသိုလ်ပြအောင်ပြုလို့ဒီဝါတရားရအောင်ပြုလို့ဒီဟောဒီဒီဒီဒီတော့ကဘာမြတ်စွာဘုရားဒီအဘောဇာတိနာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏တည်း သိဉာဏ်ဖြောက်ပတ်တဲ့အာရဘောဒီနေရာလည်းမိတို့ကိုကုသိုလ်ဖြစ်အောင်ကျေးဇူးပြုတယ်။တရားရအောင်ကျေးဇူးပြုတယ်။ကုသနာပိတ္တများတဲ့ကျေးဇူးမပြုပါဘူးလား။ဒုက္ခရူပနိကရသတ္တိအာဇီရောအကြောင်းပဲ။တရားရဖို့ကအာဇီရောအကြောင်းကုသိုလ်ရရဖို့အာဇီရောအကြောင်း။အဲဒါကိုသိလျော်လိုက်တင်းလျော်ရာလေးကိုရရှိတဲ့ခိုက်တာကျိုးလို့သာတာကြီးရဲ့ကိုအားညာအဖြစ်တော့အထုတ်ကြရမယ်ဆိုတဲ့အဓိပ္ပာယ်ပါပဲ။ သဗ္ဗယံကမ္မတရားအတုတော်ခန္ဓာဇီဝတိဟာသိရတော်ပတ်တော်ဘောဓနာဘောဇင်ဘောတိဒါပကံဇီဝဟိဟောပါဘောဇတော်ပတ်တော်ပုဂ္ဂလောထဘောဓနာကုသိုလ်သဗ္ဗယံကမ္မတရားအတုတော်ခန္ဓာဒီဝေရှင်ကသိပြောပြောပတ်တော်ကုသိုလ်ကုသိုလ်ကိုတိဒါပကံဇီဝဟိဒီယတနာတရားအထုတော်မယ်လို့ကြည့်ရင်သိရတော်ပြောပတ်တော်ကုသိုလ်ယာနီမှာအထုရမယ်အဲဒီကုသိုလ်ယာနီကိုဒီဝေလို့အထုရမယ် အလွန်လည်းမအေးအလွန်လည်းမဘူးတဲ့ဥရိယာကြီးနှက်တာတဲ့ဥရိယာကြီးကိုဥရိယာကြီးရှိတဲ့အခိုက်အတန့်မှာအထုတ်ရမယ်တဲ့မသိပြောတဲ့ဥရိယာကြီးဒီမှာအထုတ်နေတယ်ဆိုသမာဓိမဖြစ်နိုင်ဘူးအလွန်ပူတဲ့အရာဒေသအလွန်ပူတဲ့အချိန်ကအခုလိုတကောင်တကူတွေမှာအထက်မှာပြီးမန္တလေးတို့ပုဂ္ဂိုလ်ပုဂ္ဂိုလ်တို့မှာ မိတို့နဲ့ယဉ်ပြီးတဲ့ကမ္ဘာဆရာတွေမိတ်ဆွေတင်ကားတွေရှိလို့အောက်မှာပြရပုဂ္ဂိုလ်တွေတရားသွားအပ်တော့အပူဒဏ်တွေခံရတာနဲ့ဓမ္မရိသရဏမှာသိမှဖြစ်ပါမှာဖြစ်ဘူးရဲ့အလုံးသေးတဲ့ရဒေသတောင်ကြီးတို့လိုကလောတို့လိုရဒေသမှာမိတဲ့မိတ်ဆွေတင်ကားတွေဆရာသမားတွေရှိလို့အတော်ပြာတို့တောင်းပြီးမှတရားသွားအထုတ်တယ် အေးရနှိမ့်ချက်တာတော့ကာမမအာထုမအာထုနိုင်ပါမလားအာမတော့တယ်သမာဓိရှင်းနိုင်ဘူးသမာဓိမှဖြစ်လို့ဒီဥပဒနာဉာဏ်နဲ့ဖြစ်ဥပဒနာဉာဏ်နဲ့ဖြစ်လို့ဉာဏ်ပုံဉာဏ်ဖက်တရားကြီးနဲ့မရနိုင်ဘူးဘုရားမမြတ်ကြလို့ရှင်တရားမရနိုင်တာသိသိရှားပါလေဉာဏ်ကောင်ကတော့ဘုရုမြတ်ကြတဲ့တရားသိတာပါပဲဒီရာဒီမှလည်းတော့မပူလှအောင်မိုးရာဒီမှလည်းတော့ ဘူတာအေးတာလေးမရှိတော့ဘူးဆောင်းကားတယ်အတင်းတယ်အေးတယ်အဲ့ဒါလိုကောင်းရံတော်ဟာဘုရုရာကြီးညှတာတဲ့အရတ္တိကသတိရူပဒီတာဝါဒပါပဲအခုလိုရံကုန်မှာနေရတဲ့အခိုက်ကတရားရအောင်အထုတ်မယ်နှလုံးသွင်းလိုက်မကောင်းပါဘူးလားအေးကောင်းပါရဲ့သတိရူပဒီတာဝါဒအရတ္တပါသတိရူပဒီတာဝါဒဆိုတာဘုရုရာကြီးအေးဘူးကလည်းညှတာတဲ့အရတ္တိက ဒီဒီဒီဒီပြည့်အာဟာရနဲ့ရှားဘူးလို့ရတော့တယ်ယတေတာသာသနာကလည်းထွန်းရတဲ့ယတေတာကိုပฏิရူပဒိတာဝကရံကုန်မြို့ပฏิရူပဒိတာဝကပါပဲတရားရဖို့ရအေးဘူကလည်းသိတယ်ညှတ်တာပါလေဒီဒီပြည့်အာဟာရတွေလည်းသိတယ်ရှားဘူးလို့ရမယ်ကြတယ်ပฏิရဒိတာနာစာပေကျမ်းရဲ့တန်တော်တဲ့ပုဂ္ဂိုလ်တွေထွန်းရတဲ့အမာတိရံကုန်မြို့ပฏิပါတိဒါနမရောက်ဖို့ရောက် တဲ့ရကောင်းဒီလားတော့ကောင်းမှနေထိုင်ရရဲ့အခိုက်ကအမှုပဲတရားရဖို့ပဲဒီပါမီအားမတရားရနိုင်ဘူးတင့်ပြောတဲ့ဥပ္ပယာလေးလည်းမြှွေရမယ်ဘုရားနာပိဒါမြာတင့်ပြောတဲ့ဥပ္ပယာလေးမြှွေပြီးတော့ဇေယကတာအာထုံနေတိတ်လည်းမပူစားဘူးကြံတော့ဆိုတော့တိတ်လည်းတော့ကြီးမအေးလာဘူးဥပ္ပယာလေးတော့အဘူစိတ်ရဲ့အနေနဲ့ကြီးအာထုံလို့မှတ်လို့အသင်တွေကောင်းနေရပါလေ ဒီလိုတဲ့ဥရိယာကြီးလည်းရထားတယ်လို့သိထားပြီးတော့အာထုနိုင်ကြရပါပဲတဲ့အာဝတောဘောသရပတ္တပုဂ္ဂလောထဘောဓနာကုသအရိယပထောသဗ္ဗယောကမ္မန္တရားအာထုတင်္ဂသိလျောလျောပါတော့အရိယပထောအရိယပုဂ္ဂိုလ်ဒေဝိတာဘကောဘိဝေအာဤတရားအထုတကမှာမြင်းနဲ့သိလျောတဲ့အရိယပုဂ္ဂိုလ် ကိုဖြူရဲပြီးတော့အရာပုတ်ခင်အာထုတ်တာဣန္ဒြေထက်တရားတွေတက်ဖို့ရဒါတော့ကိုယ်တိုင်ရုပ်ညာကိုယ်တိုင်ပဲသုံးမြရမှာပဲတဲ့ဘယ်အရိယာဘုရားမိနဲ့အတိအကျဆုံးတယ်ဘယ်အရိယာဘုရားမှတ်တာမိတရားအတိအကောင်းဆုံးတယ်ထိုင်မှတ်တဲ့အမှတ်နဲ့တရားအတုတွေကောင်းတယ်တရားတွေထူးကြတယ်ဆိုရင်ထူးကြတယ်ဆိုလို့ရှိရင်ထိုင်မှတ်တဲ့အမှတ်ကိုဦးစားပေးပြီးတော့ထိုင်မှတ်တဲ့ အမှတ်ကအချင်းကြာလာရှိမှတ်ဖို့တရားအထုတ်ရမယ်။ဈဉ္ညာ၆မှတ်တဲ့အမှတ်ကြီးဈဉ္ညာတရားတွေအခုကောင်းတယ်။ဒါလို့ရှိရင်ဈဉ္ညာ၆တဲ့အမှတ်ဈဉ္ညာမှတ်ဖို့သူဦးစားပေးပြီးတော့ဈဉ္ညာ၆ရမယ်ဈဉ္ညာများပြီးတော့၆ရမယ်တဲ့။ရပြီးတော့မှတ်တဲ့အရာဘုံကမိညာတရားတွေကောင်းတယ်ဆိုရင်ရပြီးတော့မှတ်မှတ်တဲ့အရာဘုံနဲ့ဈဉ္ညာကြမှတ်ရမယ်တဲ့အဓိပ္ပာယ်။လျောင်းပြီးတော့မှတ်တဲ့အရာဘုံမှာမှတ်လို့ကောင်းတယ် အဲ့ဒါကတော့တရားရှိမှခါကြမှာတော့ဆရာမှုတော့မှတ်တာစိတ်မကောင်းဘူးဆရာတော်ကြီးများဆရာဆရာများခွင့်မပြုကြဘူးတရားအထုတ်ခါကြတဲ့ဆရာမှုတော့မှတ်မယ်ဆိုလို့ရှိရင်ဓမ္မကြီးလေးဖြစ်လာတာနဲ့ဘာဖြစ်ပါလာပါလဲစိတ်ပြောသွားတယ်စိတ်နဲ့လာစိတ်ပြောသွားတယ်စိတ်နဲ့ကကုန်သွားတယ်ဟောလျှောက်မှတ်တဲ့အရာတို့ကိုပူဇော်ပြီးတော့မှတ်တယ်လို့တဲ့အတေရစိတ်ကြီးလို့ယောဂဝိညာဉ်ရာကြီးကြီးလို့ အဲ့လိုပုဂ္ဂိုလ်များကြတော့လေတရားမှုတော့မရဘူး။ငါတို့ကလည်းသမာဓိနဲ့ရှင်းရမ်းတော့ရှိခဲ့တယ်။အတိတ်ကအတိတ်ကြီးကိုထိုင်နေနေရဖို့ကလည်းတိတ်အားမရှိတော့ဘူး။နားချောက်တဲ့အရာဘုကလည်းတိတ်အားမရှိတော့မလျောင်းနိုင်တော့ဘူး။လျောင်းမှမှပဲ။မှတ်နိုင်တော့တယ်ဆိုလို့ဒီကလျောင်းပြီးတော့ငါလျောင်းမှတဲ့အရာဘုဖြင့်အချင်းကြကြမှတ်ရမယ်။အပါရောကမ္မဋ္ဌာန်းတရားအတော်ချင်းကသိညောထောက်ပါတော့ အရိယာဘုဒ္ဓအရိယာပုဂ္ဂိုလ်တွေဒါမှကောပြီးဝဲအားဤဒီနေ့သိကျော်ဖြတ်ပတ်တဲ့အရိယာပုဂ္ဂိုလ်ပြီးဝဲပြီးတော့အရိယာပုဂ္ဂိုလ်သိကျော်ဖြတ်ပတ်တဲ့အရိယာပုဂ္ဂိုလ်တရားအထုတာနဲ့အင်္ဂလိပ်ထက်တရားတက်ဖို့ရအခြေခံတော့အခြေခံကောင်းတစ်ပါးပါပဲခုနမျိုးပြည့်စုံပါပါလေးနံပါတ်အင်္ဂလိပ်ထက်ကြောင်းမှာသိကျော်တဲ့သိကျော်ရအောင်ပြီးဝဲရမယ်ခုနမျိုးအတင်တင်ပြည့်စုံပါ မာနပဣန္ဒြေဖြစ်ကြောင်းဆက်လက်ပြီးတော့ဟောကြားပါတော့မယ်။သမာဓိတာသာနိမိတ်တဲ့ခန္ဓာသမာဓိတာသမာဓိတာသာစိတ်တည်ငြိမ်ကြောင်းသမာဓိနိမိတ်တဲ့ခန္ဓာသာအကြောင်းကိုမှတ်တာတစ်ဖြင့်လေသံပါတိဒီဝဏဉ္ဇကိုပြည့်စုံဟာအိန္ဒြေကိုထက်စေဤဒီလိုအထရာဇီဝအထရာဇာတိတံဝနေတိကောင်းစွာမဲ့သွေဖွံ့ပြတော်မူခဲ့ပါပြီတည်း မိမိဥပဒနာတရားအာထုတဲ့အခါအထုတတိထားပြီးတော့အာထုရမယ်တရားလိုအထုမှတ်လို့ကောင်းသွားတာတခါတည်းအထုမှတ်လို့ကောင်းသွားတာပါရဲ့အထုမှတ်လို့ကောင်းတဲ့အခါဘာကြောင့်တရားတွေအထုမှတ်လို့ကောင်းသွားတာလဲနေရာထိုင်းကညီညွတ်လို့ဥရုယာတိကမျှတာလို့အာဟာရကသိတော့သင်ပြောတဲ့အာဟာရကြီးဝဲထားလို့အရိယာဘုအနေထားက သာယဝိရိယဝိရိယလုံးလာနဲ့ပုံမှန်ဖြစ်လို့ဘုံအနေထားရပုံမှန်ဖြစ်လို့သတိကဝိရိယစိတ်ကိုလည်းစိတ်ကရှုမှတ်နေတာနဲ့သတိကဝိရိယနဲ့ပုံမှန်လေးရှိနေတယ်မြင်နာမှုကအလယ်လပဲအဲ့ဒီအကြောင်းကြောင့်ကိုရှိပါတယ်အဲ့ဒီအကြောင်းကိုဘယ်အကြောင်းလို့ပြီးဆုံးတော့အခုမှတ်လို့ကောင်းကြတာလေလို့မှတ်လို့ကောင်းကြတဲ့တမာရီမိတ်ကိုမှတ်ထားရမယ်မှတ်သားထားရမယ်အဲ့ဒါလည်းအိန္ဒြိဖက်ကြောင့်တရားတဲ့ကြောင့်ပါပဲတဲ့ ။အခုလိုလေဆိုနောက်ဖတ်လို့မကောင်းတဲ့အခါကြီးလဲရှိလာတတ်တယ်တဲ့။ဖတ်လို့မကောင်းတဲ့အခါရှိလာတော့ဘာကြောင့်ဖတ်လို့မကောင်းတာလဲ။အစားတွေများသွားလို့လားမသိရပါဘူးလား။အစားတွေတိတ်များသွားတဲ့ကဖတ်လို့ကောင်းပါသေးရဲ့လား။မကောင်းတော့နေရာထိုင်နေတာမကောင်းဘူးမညီမညွတ်တဲ့အခါလဲအမှတ်တွေဖတ်လို့မကောင်းဘူး။ဖတ်လို့မကောင်းဥရာတိရတဲ့အခါလဲတိတ်တော့ပြင်းထန်လာလို့လဲအမှတ်တွေမှတ်လို့မကောင်းဘူး။ုတ်တဲ့ယောဂီကတိတ်ပြီးတယ် မလို့မကောင်းမလို့မကောင်းဥရိယတိကြောင့်မဖြစ်နေနောက်ဘုရားထားလို့ရှိလိုက်ဥရိယတိအလုံးမဲ့ဆိုးနေတယ်ဥရိယတိမိုးဘူးကြအခါတော့ဆောင်းပေါက်ခါတော့ဥရိယတိပြောင်းလဲနေဥရုကြောင့်လည်းတခြားလေးမလို့မကောင်းမဖြစ်သွားတတ်တယ်အဲ့ဒီအကြောင်းကြောင့်ကြီးမှတ်တာထားတော့အမှတ်မကောင်းတဲ့အခါဒါနေရာထိုင်ရင်းကြောင့်အမှတ်မကောင်းတာပဲလို့ပြီးသွားတော့နေရာထိုင်ရင်းကိုပြည့်ပြင်လိုက်တော့အမှတ်ကြီးပြန်မကောင်းသွားပါဘူးလား အာဒီပြကတော့အစားကြီးများပါလို့အမှန်မကောင်းတာပဲဆိုလို့မြင်တယ်အစားကိုရှင်းတော်ရုံစားလိုက်ရင်အမှန်တကောင်းသွားတာထိုင်နာကနေရာမချလို့ဝိရိယကရော့ရဲပြီလို့အမှန်မကောင်းတာပဲလို့ပြီးသွားရင်ဝိရိယအနေနဲ့ပြန်ကြည့်တော့အာထုလည်းအမှန်တကောင်းတာဝိရိယတွေသိပြင်းလာလို့သိပြင်းနေလို့အမှန်မကောင်းတာပဲဒီလိုလည်းပြန်သိလာနိုင်ပါတယ်အဲ့လိုဒီပါတော့ပြင်လိုက်တော့အမှတ်ကြီးပြန်ပြီးတော့မကောင်းတာတတ်ပါဘူးလား ဒါကြောင့်မို့တမာရီနဲ့အမှတ်ကောင်းရတာဒီလိုတော့သတိထားတော့မှတ်သားကြရမယ်တဲ့စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှရမည်စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှရမည်စိတ်တည်ငြိမ်ကြောင်းသမာဓိမိတ်ဟောင်း ပြန်မှတ်ထားရမယ်တဲ့မမှတ်ထားဘူးဆိုလို့ရှိရင်နောက်တော့အမှတ်ဒီမကောင်းတဲ့အခါဘာကြောင့်မှမသိတော့သိပြင်ရတာခက်နေတော့အမှတ်ဒီမကျဲကုန်ပါဘူးလားတရားအတက်တရားအကျေဒီတရားအတက်နေသိပါတယ်အခုလိုမှတ်ထားလိုက်တော့မှတ်သားထားတော့သူ့အကြောင်းရင်းပြီးတော့ပြန်တော့ပြင်လိုက်တော့အင်္ဂလိပ်ချက်တရားတွေတက်ဖို့ကြာအကြောင်းသွားပါပဲတဲ့တရားမှတ်လို့ကောင်းတာမကောင်းတာကတော့မျိုးမျိုးအကြောင်းကိုရှိပါတယ်ဉာဏ်ရှင်တွေကြောင့်လည်းကောင်းတဲ့ခါကောင်းလိုက်မကောင်းတဲ့ခါမကောင်းလိုက် ဝိပဿနာတရားအားထုတ်ရတာနှစ်ခါပြင့်နေကြလို့ပဲတဲ့နှစ်များပြန်ပြီးတော့နေနိုင်နေနိုင်နေနိုင်နေနိုင်မပြန်တတ်ပါဘူးလားတခါတခါအဖို့သိုးတက်ပြီးတော့ပြန်သွားတယ်တခါတခါအောက်ကိုဆင်းကြပြီးတော့ပြန်သွားလိုက်တဲ့အဲ့ဒါလိုပါပဲတဲ့ဉာဏ်ရှင်ကြီးကတခါတခါလဲကောင်းလိုက်တခါတခါမကောင်းမှဖြစ်လိုက်နာမရူပပိစ္ဆကဉာဏ်ရုပ်နဲ့နာနဲ့ဆွဲကြပြီးတော့ သိတဲ့ညာအဲ့ဒီမှာတော့အသိနဲ့မှလို့ကောင်းတာသိရတတ်ပါတော့သိကြည့်ကောင်းရင်မဟုတ်တော့သိဖြပရိကညာအကြောင်းနဲ့သူ့ကိုပိုင်းခြားပြီးအကြောင်းနဲ့သူ့ကိုသိပြီးတော့ဒီလိုညာအရိယာမှလည်းအသိတဲ့ကောင်းသူ့ခါကြတော့မကောင်းတတ်ပါဘူးတဲ့သမတနာညာသုံးနာပါညာကြတော့အသိတဲ့ကောင်းတာနေတော့သိုးတာရင်းပြီးသိရပါတယ်နာရာရှင်နာအောက်နာကြိုက်တာဆဲတာဘူရာရာဟောဒီအမြင်ရှိတာလေးရာရိုင်းတာ ဟုတ်ရအဲ့ဒါလေးနဲ့ခံရထိုးတဲ့ညမှာပဲမထိုက်ရင်တော့အောင်ဖြစ်သွားတာပါလေဒီမောင်ခေါင်းရတရားကြောင့်တက်ရပါတက်ရတာဝင်လေအဲ့ဒါတော့ဖြစ်သွားတယ်မထိုင်ရင်တော့သမထနာဉာဏ်ရောက်လာတဲ့ယောဂီပုဂ္ဂိုလ်များ9ရက်6ရက်10ရက်လောက်ဒီမှာတွေ့ရတတ်ပါတယ်တဲ့ဆရာတို့ကိုယ်တိုင်နဲ့ဒီတိုင်းမတွေ့ရ10ရက်လောက်ဒီမှာ ထိုင်လို့မထိုင်တော့ထိုင်ရမှာကိုကြောက်အောင်နေဘယ်လိုများသမထဆရာထံလျှောက်ထားရပါလိမ့်မယ်မတ်တက်ရောက်တော့မှတ်ရတော့နေရာကျမှာပဲခင်ဗျာစိတ်တော့ပြင်မှန်းနေတော့စိတ်ကူးတိုင်းသမထဆရာထံကြောက်တော့ကောင်းပါလားပြီးတော့မတ်တက်ရောက်တော့မတ်ပြရစီခင်ဗျာစိတ်ကူးတာတော့ရှိတယ်အတူတူကအထုတယ်ကိုတော်ကြီးကစိတ်ကဖတ်ဖြစ်တယ်ဒါတော့ဒီလိုမတ်တက်ရောက်တော့မှတ်လို့မရဘူးလားခင်ဗျာ ဟိုခုစိတ်ကမှမရသေးဘူးတဲ့ဆုံးပြနိုင်လေဘူးတဲ့သင်္ကန်းနေတော့ခံရမှာမကြောက်နေပါဘူးလားကြောက်သိုးတဲ့ညမယ်တဲ့တရားမှတ်မကောင်းနောက်အဲ့သမထဉာဏ်ကဆရာတော်များဆရာသမားများညွှန်ကြားတဲ့တိုင်အမတ်ဒီ စိတ်စိတ်ကလေးမှရိုနေစုဆက်ကလေးမှလိုက်တဲ့အခါသူအမှတ်ဖြစ်သွားတဲ့အခါဥရိယမျက်နှာကိုရောက်သွားတယ်သူကြတော့ကြောင်းဉာဏ်ပဲပြန်ဖြစ်သွားတယ်ဆန္ဒခွင့်လေးအကုန်ရရှိသွားပါတယ်။ဘာယနုဒါစိတ္တလူကကိုယ်ကလည်းပေါ်ပါစိတ်ကလည်းပေါ်ပါ။ကာယမုဒ္ဒါစိတ္တမှုကကိုယ်ကလည်းမြင်ရစိတ်ကလည်းမြင်ရ။ကာယဘာဝညတာဆိုရပါဝညတာကိုယ်ကလည်းလိလာပြီးတဲ့စိတ်ကလည်းလိလာပြီးတာ မတ်တရားအာရုံနဲ့မတ်တရားအလိုလိုမတ်နေတကယ်တော့ဒုက္ခထိုင်လို့ဖြစ်နေရတော့မတ်ရတာလွယ်ကူနေတယ်။ဘာကံကြတာသိကကံကြတာကိုယ်ကလည်းခံကြံသိကလည်းခံကြံနာမရူပပိစ္ဆယဉာဏ်ပိစ္ဆယပိကဉာဏ်သမထဉာဏ်ဒီမှာတစ်ခါတစ်ခါသင်ခဲ့ရတဲ့ယောဂီပုဂ္ဂိုလ်ဥပယပြန်ကရောက်လာတဲ့အခါတစ်ခါမှမသိရတော့နာမရူပပိစ္ဆယဉာဏ်ပိစ္ဆယပိကဉာဏ်သမထဉာဏ်တို့မှာမသိရဘဲနဲ့ခိုင်နေတဲ့ယောဂီပုဂ္ဂိုလ်ကြတော့ 1နာရီ2နာရီ3နာရီ4နာရီ5နာရီစသဖြင့်အကြာကြီးဆိုင်သွားနိုင်တယ်ကိုယ်ကလည်းခံကြံစိတ်ကလည်းခံကြံအဲ့ဒီဉာဏ်ကြတော့ဉာဏ်စဉ်ကြတော့ဉာဏ်စဉ်ကတရားတွေမှတ်လို့ကောင်းလာပါတယ်ဉာဏ်စဉ်အားဖြင့်တော့တရားတွေမှတ်လို့ကောင်းမကောင်းလာတယ်သိကြရပါတယ်တဲ့အဲ့ဒါတော့ဗန္ဒန်ဆရာများကသိကြပါတယ်ဗန္ဒန်ဆရာကအာထုတဲ့ပုဂ္ဂိုလ်ကြီးဗန္ဒန်ဆရာကသိရင်ပြလိုက်တဲ့အိန္ဒိယဆက်တရားတွေဆက်သွားနိုင်ပါတယ်တဲ့ အတိတ်စိတ်ဘဝဘဝရအကြောင်းများကြောင့်လေတရားမှတ်လို့ကောင်းတာမကောင်းတာဖြစ်နေတတ်ပါလေတဲ့သူ့ကို၄မျိုး꿰ပါပါတယ်ဒုက္ခပရိယာဌာနာပညာတရားရှိမှရတဲ့အခါမှာလေညွန့်ညွန့်လေးနဲ့ပြင်ပြင်ပန်းပန်းနဲ့ရှိမှရတယ်တရားတွေလည်းအတွေ့ကြီးတယ်ဒီလိုပုဂ္ဂိုလ်ကြီးလည်းရှိပါတယ်တဲ့ဒုက္ခပရိယာခိဗ္ဗပညာတရားရှိမှရတဲ့အခါမှာတော့ ငြိုငြင်းငြင်းပင်ပင်ပန်းပန်းနဲ့သူ့မှရတယ်တရားတွေတော့မြင်မြန်တွေ့တယ်ဒီလိုပုဂ္ဂိုလ်မျိုးလည်းရှိပါတယ်တဲ့ဒုက္ခပရိပရာခန္ဓာပညာတရားရှိမှရတဲ့အခါမှာဆញ្ញတာတာလို့လည်းနဲ့ရှိမှရတယ်တရားတွေတော့အတွေ့အကြုံတရားတွေတော့အတက်နေရှိနေတတ်ပါတယ်ဒီလိုပုဂ္ဂိုလ်မျိုးလည်းရှိပါတယ်ဒုက္ခပရိပရာစိတ်ဓာပညာတရားရှိမှတဲ့အခါမှာဆញ្ញတာတာလို့လို့ကုနဲ့ရှိမှရတယ်တရားတွေလည်းမြင်မြန်တွေ့တဲ့ပုဂ္ဂိုလ်လည်းရှိပါတယ်တဲ့ ပုဂ္ဂိုလ်ဘယ်နှမျိုးပါလဲ၄မျိုးငငငငပြင်ပမှနဲ့လည်းမှားရတယ်တရားတွေလည်းအတွေ့အကြုံတယ်ငငငငပြင်ပမှနဲ့တော့မှားရပါတယ်တရားတွေတော့ဉာဏ်ဉာဏ်တွေ့တယ်ဆန္ဒတတာနဲ့တရားတော့ဆုမရပါတယ်တရားတွေတော့အတွေ့အကြုံတယ်တရားတွေတော့အတက်ကြီးတယ်ဆန္ဒတတာလူလုံးကူနဲ့လည်းမှားရတယ်တရားတွေလည်းဉာဏ်ဉာဏ်တွေ့တယ်လို့ပုဂ္ဂိုလ်၄မျိုးတဲ့အဲ့ဒါဘဝကောအကြောင်းကြီးကြောင့်ဒီလိုဖြစ်ရတယ်တဲ့တရားကောင်းတာမကောင်းတာ ပုဂ္ဂိုလ်လေးမျိုးကွဲပြားလာတာအတိတ်ကအကြောင်းကြီးကြောင့်ပဲတဲ့အတိတ်ဘဝတွေကအတိတ်ကသင်္ကာလတွေကသမထတရားနဲ့အမထုတ်ခဲ့ဘူးဘူးဝိပဿနာတရားနဲ့အမထုတ်ခဲ့ဘူးဘူးဆိုလို့ချင်းသောသောပုဂ္ဂိုလ်ကတရားရှိမှတဲ့အခါညီညီညီပြင်းပြင်းပန်းပန်းလည်းမှတ်ရတယ်တရားတွေလည်းအတိတ်နည်းနေတယ်သမထလည်းအမထုတ်ခဲ့ဘူးဝိပဿနာလည်းအမထုတ်ခဲ့ဘူးဆိုလို့ချင်းညီညီညီပြင်းပြင်းပန်းပန်းလည်းမှတ်ရတယ်တရားလည်းအတိတ်ဖြစ်တယ်တဲ့ အတိတ်ဘဝရတိတ်တိတ်ရှင်ကလာဗျာဝိပဿနာတရားကိုတော့ဆုမဖက်ဘူးတယ်သမထတရားကိုမဆုမဖက်ဘူးတဲ့ပုဂ္ဂိုလ်များကြတော့တရားအထုတဲ့ခမညဉ့်ညဉ့်ညဉ့်ညဉ့်ပြမပမတော့အထုရတယ်တရားတွေတော့ဉာဏ်ဉာဏ်တွေ့တယ်ဝိပဿနာကတရားတွေ့ကြောင်းတယ်ဉာဏ်ရှိတော့တရားဉာဏ်မတွေ့ပါဘူးလားတရားဉာဏ်တွေ့အတိတ်ဘဝကသမထတရားကိုတော့အထုခဲ့ဘူးတယ်ဝိပဿနာတရားကိုတော့ အမလုပ်ခဲ့ဘူးဒီလိုသိရင်ဘာနာတရားအထုတ်တဲ့ကမှာဆန်းကျသာသာလိုလိုပူနေတော့အထုတ်ရပါတယ်တရားတွေတော့တွေ့တယ်တရားတွေတော့အတက်နေဆန်းတာတော့ပြီးပြီးတော့ဒုက္ခဝေဒနာမှာဆွလန်းလို့တရားတွေအတွေ့အတက်နေဖြစ်နေရပါတယ်တဲ့အတိတ်ဘဝတွေကအတိတ်တွေအချိန်ကာလတွေကသမထတရားလည်းအထုတ်ခဲ့ဘူးတယ်ဝိပဿနာတရားလည်းအထုတ်ခုအထုတ်ခဲ့ဘူးတယ်ဆိုလို့ရှိရင်တော့ တရားအထုတ်တဲ့ခမဥပဒနာတရားအထုတ်တဲ့ခမဆင်းရဲတာကလောလောကူနဲ့လည်းအထုတ်ရတယ်တရားတွေလည်းမြင်မြန်တွေ့တရားတွေကမြင်မြန်တက်တယ်ဘယ်နှမျိုးပါလဲ၄မျိုးဉာဏပိဋကမြေယောညာဒီ၄မျိုးရဲ့အမှုရဘယ်မျိုးတွေမှာပါနေလဲကိုယ့်ဘာကိုယ်ကဆန်းစစ်မကြည့်ရပါဘူးလားဘယ်မျိုးတွေရတယ်တော့မသိဘူးမျိုးမျိုးတွေမှာတော့ပါဟန်မှာပဲဖြစ်နေတာကတော့သတုထမြောက်အမျိုးတော့ဖြစ်နေတယ် ဆင်ញံတတ်တာလွယ်လွယ်ကူနဲ့အထုတ်ခြင်းတရားတွေလည်းမြင်မြန်တွေ့ခြင်းလေကိုဖြစ်ခြင်းတိုင်းတော့ဖြစ်လို့မှညောင်းရပါမလားမရဘူးတဲ့အဲဒီမှာတရားအထုတ်နေတာကတော့မကောင်းဘူးတရားအထုတ်နေတာဘယ်နှယောက်ပါနှစ်ယောက်ပါမလဲဒုက္ခအပရိယာဒန္တာပညာတရားရှိမှတဲ့ခါမှလည်းယူယူယူယူပတ်မှလည်းရှိမှရပြီလေရှိမှရတယ်တရားလည်းအတွေ့ရှိတယ်တဲ့အဲဒီဒုက္ခကိုသမဖို့အောင် မှတ်နိုင်ရမယ်ဒုက္ခဝေဒနာရှိရောဒုက္ခဝေဒနာထဲမှာပဋိကံဥပ္ပယသိနေတယ်ဒေါသသိနေနာရာကျင်နာအောင့်လာတယ်နာရာကျင်နာအောင့်လာတယ်ခံနေရတော့စိတ်လုံးမတရားမှုလေးတွေမရှိကြပါဘူးလားနာလိုက်ချာနာလိုက်တာကျောင်းမှာပြောင်းနေတာတော့ငါမပြောက်တော့ဘူးတင်တယ်စသည်ဖြင့်စိတ်လုံးတရားမှုလေးတွေဒေါသဒေါသဒေါမနတဝေဒနာတွေဒေါသ ပရိယာမိတ္တရလည်းစိတ်ရဲ့ဒုက္ခဝေဒနာမှာပရိယာမိတ္တရဒေါသစိတ်နဲ့တဲ့ဒုက္ခဂိဏဒေါသကမံစွာပေရမည်ဒုက္ခဂိဏဒေါသက မှန်စွာပေးရမည်အဲ့ဒီဒုက္ခဝေဒနာကြောင့်ဒီလောဘတရားမှုဖြစ်တဲ့ဒေါသပရိဒါနတရားကိုပေးရမယ်တဲ့ပေးနိုင်မှသူပုဂ္ဂိုလ်တရားကြည့်တရားတဲ့ကြောက်ကြမှုတွေရနိုင်တယ်ဘယ်လိုများ ပေးရမလဲဆိုတော့ဒုက္ခဘိကဝေဝေဒနာသံဃာတော်တတပါဘိကဝေသန္တရာဝိဒါမိကိုပြောပြီးထောက်ဆသိမြင်ကြတဲ့ဥစ္စဒတိမိတော် ဒုက္ခဆင်းရဲသောဝေဒနာဝေဒနာကိုသံဃာတော်ညှဉ်းချမှု၍ဟောညှဉ်းချလို့ထင်အောင်ဓတ္တပါရှိမှအာ၏ဣတိဤသောဘဂဝါမြတ်စွာဘုရားသည်အဝေါထာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းဒုက္ခဝေဒနာမြည်ခန္ဓာပုံမှာပေါ်လာလို့ ပေါ်လာလို့ရှိရင်ဉာဏ်ရောက်တဲ့ပဲခင်အောင်ရှိနိုင်ရမယ်။တော်တဲ့တောင်းမှသွားပြီးတော့သွားလို့ရတဲ့ပုဂ္ဂိုလ်ဉာဏ်ရောက်ပြီးသူသူတဲ့အခါဒီဒီဘဝနဲ့ဘာလေးမှာသူသူတဲ့အခါဒီဉာဏ်ရောက်ပြီးနှုတ်ပြီးမှအလုတ်ကိုလုံးမှမိလို့ကျက်တဲ့အလုတ်တွေချိန်ပြီးတော့ဆန္ဒကိုရတယ်။ခိစ္စတွေပြီးသွားနိုင်ဒီလိုမဟုတ်ဘူး။လက်ဘွားဒီဘွားဒီမှာဉာဏ်ရောက်သူရတဲ့ပုဂ္ဂိုလ်လက်ဘွားဒီဘွားမှာသူတဲ့ဉာဏ်ရောက်မှာမဟုတ်ဘူးအလုတ်က အရေးကြီးတယ်တော့အရေးကြီးတော့ပြီးပြီးတော့ပဲလုပ်နေတယ်ဒီလိုဆိုရင်ဒီများမြောက်တယ်ညတာနေရတယ်ဗျအလုပ်ကအချိန်ကြီးမပြီးဘူးခကြီးမရဘူးအဲ့ဒီလိုပါပဲအနာဂမဒုက္ခဝေဒနာပေါ်လာလို့ချင်းဒီဒုက္ခဝေဒနာကိုရှုသွားဆောင်းဖို့မှာဆောင်းဖို့အောင်မှလိုက်တာညညကိုပင်ထုတ်လိုက်တယ်လို့ဝေဒနာကိုဆောင်းဖို့မှလိုက်တာစိတ်ကြည်တူးရင်တူးရင်သွားတဲ့အခါဒုက္ခဝေဒနာကိုဆောင်းဖို့သွားတဲ့အတွက်ကြောင့် ပရိက္ခလူကဒေါသမသိနိုင်တော့ဘူးတရားရည်ခုတရားရည်တဲ့တရားခုတရားပေါ်ဖြစ်တယ်ဒုက္ခပေါ်ခြင်းညောင်းလေခြင်းအမှန်ပဲရှိရမည်ဒုက္ခပေါ်ခြင်းညောင်းလေခြင်းအမှန်ပဲရှိရမည် ညောင်ခြင်းကိုပယ်နှုတ်လိုက်တဲ့အတွက်ဒုက္ခဝိနာကိုသွမ်းမို့အောင်ခံနိုင်ရမယ်ဒုက္ခဝိနာကိုသွမ်းမို့အောင်ဖတ်ပုံဒီမကြာခဏဟောကြားနေပါလေဒုက္ခဝိနာသိချလာပြီးနာရာတင်နာအောင်လာရင်ဟောလာပြီဒီလိုရှိရင်ဒီဥစွာသိခံမယ်လို့နှလုံးသွင်းရမယ်သိခံမှာနေခံရဆိုတာဝိပဿနာတရားရှိတော့သုမတဲ့အခါမှာအသုံးချသုံးပါလေဒီဝေဒနာကိုတထိုင်ရုံးပဲခံရတော့မှလားစသဖြင့်စိတ်လုံးမတရားမှုလည်းမဖြစ်ရဘူး ဝေဒနာသူ့သဘောတည်းသူနာမှာပဲမှတ်ဖို့ရတော့မိတောင်းပဲလို့စိတ်ကလည်းအေးထားပဲဒုက္ခဝေဒနာပြင်းထန်တယ်လည်းမြခန္ဓာကိုယ်လည်းပြင်းမိတတ်တယ်စိတ်ကိုယ်လည်းပြင်းမိတတ်တယ်အဲ့ဒါလည်းမပြင်းမိဖြစ်ရဘူးတဲ့ဝေဒနာပြင်းထန်လာလို့ရှိရင်စိတ်ကိုယ်လည်းအနည်းငယ်ကျော်ခန္ဓာကိုယ်လည်းအနည်းငယ်ကျော်ကျော်ပြီးတဲ့အခါဝေဒနာပေါ်မှာစိတ်ကလေးဖြစ်တဲ့ကြာဒီဝေဒနာနာရင်တာဘယ်လောက်နာနေလဲအသာဘောကြီးဘယ်လောက်ပဲနာလဲကြောတိအောင်နာလဲယိုတိအောင်နာလဲယိုရင်းစီတိအောင်နာလဲစသဖြင့်စိတ်နဲ့တိအောင်ဖြစ်လာပြီးတော့မှ နာရေခြင်းနဲ့အောင့်နေပိုင်းခြားပိုင်းခြားတော့မှာတဲ့၄၅ချက်တော့ဆင်္ဃဆင်္ဃမလို့နဲ့ပုံနာပိုခြင်းပုံအောင်နာတွေ့လာတတ်ပါတယ်အထူးတည်းလို့အောင်နာခြင်းအောင့်ပြီးတဲ့ကဝိညာဉ်နဲ့ကြောင်းအားတွေကပြန်ကြော့လာတတ်ပါတယ်အဲလိုကြော့လာတဲ့ကောင်ကအမှတ်တချက်ကိုတော့မဆွရဘူးတဲ့နာရေခြင်းနဲ့အောင့်နေပိုင်းခြားပိုင်းခြားပြီးတော့မှနောက်တမရီညာတစ်ချက်ရင်းချက်အားဖြင့်ချက်တလာတဲ့အခါတစ်ချက်မှတစ်ချက်ပုံနာပိုခြင်းပုံအောင်တစ်ချက်မှတစ်ချက်ပြန်ပြန်တော့ကြော့လာဆက်တာလာတာပြန်ပြန်လို့ပြီးသွားတာသိကြပါပါတယ်ဝိညာဉ်ရဲ့သဘောကိုသိလာတာပါဝိညာဉ်ဆိုတာ အမြဲတမ်းနာနေတာတော့မဟုတ်ဘူးသူလည်းအမြဲတမ်းပြောင်းလဲနေတာပဲလို့ဝေဒနာရဲ့သဘောကိုသိတာပါပဲနောက်ပမာဏတစ်ချင်းချင်းချင်းအာရှိထက်တနာတဲ့ကနာတယ်လို့မှတ်လိုက်ရင်နာတာမျိုးပုံစံနဲ့ကြောက်သွားပုံစံနဲ့ကြောက်သွားဟောတာကဖြစ်ကြောက်ကြောက်သွားတာကပြဲဖြစ်ချက်ကိုမြင်တော့နာတာကစိတ်အဓိကမဟုတ်တော့ဖြစ်ချက်တွေမြင်မြအောင်စိတ်ကိုစူးလိုက်ထားရတော့စူးလိုက်ထားရတာအဓိကဖြစ်တော့ဒုက္ခဝေဒနာကိုမှတ်သိစိတ်ကအတင့်တင့်ဆွမ်းမိုးလာဘူးသင်္ခါသင်္ခါမှတ်တော့ဘယ်နိုင်ငံတော့ရောက်ပါတဲ့က ငါလည်းလို့မှတ်လိုက်ရင်နာရာပြာပေါ်လာမှမရှိကြတော့ပြုတ်ပြုတ်သွားတာပဲရှိကြတယ်။နာလည်းတည်းမလိုက်တဲ့နဲ့ကုံပြက်မလိုက်တဲ့နဲ့ကုံပြက်ကုံပြက်တာရောပဲသိအောင်မှတ်ကြတော့နာရာကအဓိကမဟုတ်တော့ကုံပြက်တာကိုသိနေရတာအဓိကပြီးတော့လွှမ်းမိုးသွားပြီရဲ့ဒီငါညံရောက်တော့ဒီငါညံရောက်တော့မလွှမ်းမိုးသွားပါဘူးလား။နောက်တော့နာရလို့မှတ်ရင်နာရာလေးကုံပြက်နာရလို့မှတ်လိုက်ဓမ္မတိလေးကုံပြက် ညာသိဖက်တဲ့ပုဂ္ဂိုလ်များကြတော့နားတယ်လို့မှတ်လိုက်နားရလေးလည်းကုန်ကျက်နားတယ်လို့သိနေတဲ့အတိတ်လေးလည်းကုန်ကျက်နားတယ်လို့မှတ်လိုက်တဲ့မတ်တိစိတ်ပါကုန်ကျက်သုံးကျက်သုံးကျက်ကုန်ကျက်တာနည်းနည်းနားတာလည်းမမြဲဘူးမတ်တိစိတ်လည်းမမြဲဘူးနားလို့သိနေတဲ့အတိတ်လေးလည်းမမြဲဘူးမမြဲဘူးဆိုတာဗမာလိုပါဠိလိုကြတော့နိစ္စပါလားနိစ္စမြင်ပါမတ္တိစိတ်ကနေပြီးတော့ဝေဒနာကိုသွမ်းဖို့သွားပြီသွမ်းဖို့သွားပြီသူ့ပြန်ပေါ်ရောဆင်းရဲမျိုးသွမ်းဖို့နိုင်ရမည်သွမ်းဖို့သွားပြီ ရှုစဉ်မှာပေါ်တဲ့ဝေဒနာကိုလွှမ်းမိုးသွားလို့ရှိရင်မရှုစဉ်ကရှိခဲ့တဲ့ဝေဒနာတွေကိုလည်းလွှမ်းမိုးသွားတတ်ပါတယ်။ကြောက်သွားတတ်ပါတယ်။ဒုက္ခဝေဒနာကိုဖတ်ပုံလေးပါဒုက္ခပရိပရာဒန္တာပညာ။ဆန်းကျက်သာတော့အထောက်အတဲ့တရားတော်အသေးဖြစ်တယ်။ဒုက္ခဝေဒနာမှာตายရတယ်။တက်ဆွဲနေလို့ရှိရင်ဘိုးလို့ကြားနေပါလေ။ဒုက္ခဝေဒနာပေါ်လာလို့ရှိရင် ဒုက္ခဝေဒနာမှာဘာကိန်းလဲဆိုတော့ရာဂာနုပြကိန်းလဲဒုက္ခကိန်းလားရာဂတာမံစွာသိရမည်ဒုက္ခကိန်းလားရာဂတာမံစွာသိရမည်ဒုက္ခဝေဒနာမှာ ရာဂသိမ့်တတ်ပါတယ်ဒီဒုက္ခဝဏမှာတာယာနဲ့ဆန္ဒရာဒီပုံမှာဆွေးနွမ်းတာယာနဲ့ရာဂလို့ခေါ်ပါတယ်အဲဒီရာဂသိမ့်လို့ရှိရင်တရားတွေရှိဖို့မတက်တော့ဘူးတက်ပါတော့နာမတက်တော့ဘူးသူမကောင်းတဲ့တာယာဆွဲအထဲရနေပြီရက်သွားပြီတဲ့တရားရှိမှနေရှိမှနေအထက်မှာရက်သွားပြီတဲ့အဲဒီရာဂအနုတရားကိုပင်နိုင်မှသာလျှင်တရားတွေသိတရားတွေတဲ့တရားတွေသူကြီးကတက်သွားနိုင်ပါတယ် ဒုက္ခဝေဒနာကိုသိနာဖို့ရာဘယ်လိုမှရပါမလဲလို့ဆိုတော့ဒုက္ခဒုက္ခဝေဒနာဒုက္ခတော့တတ္တပါဒိဋ္ဌဝေသန္တရာမိလာမိကိုပြောသူထောက်ချသိမြင်ရတဲ့ဩစိတာစိတ္တမိတော်ဒုက္ခချမ်းသာတော့ဝေဒနာဝေဒနာကိုဒုက္ခတော့ဒုက္ခဟူလေပါဒုက္ခတော့ဆင်အောင်တတ္တပါရှိမှအာဤဒီဒီတော့ဘဝမြတ်စွာဘုရားသည်ဩသာလူနာရှိပါပညာအခြင်း သောကြတော်မူခဲ့တာဟူသည်ဒုက္ခဝေဒနာပေါ်လာလို့ရှိရင်ဒုက္ခလို့ထင်အောင်ရှုမှတ်နိုင်ရမယ်ဝေဒနာပဲချမ်းသာတာကိုယ်ကလည်းချမ်းသာစိတ်ကလည်းချမ်းသာသူရပြနဲ့ရောက်တယ်ရောက်လို့ကိုယ်လည်းချမ်းသာစိတ်လည်းချမ်းသာအဲဒီချမ်းသာမှုကလေးပေါ်မှာကာယညာလောဘတဏ္ဍာရာဂတဲ့ ဒီရာကတနာကိုပယ်ခြင်းလို့ရှိရင်ဒုက္ခဝေဒနာကိုမှတ်ရမယ်ဘယ်လိုမှတ်ရမလဲဆန္ဒတယ်ဆန္ဒတယ်ကိုယ်ဆန္ဒတာသင်ချနေတယ်ဆိုရင်ကိုယ်ဆန္ဒတာပဲဆန္ဒတယ်ဆန္ဒတယ်စိတ်ကဆန္ဒနေတာကိုသင်စိတ်ကချမ်းသာနေတာကထင်ရှားမယ်ဆိုရင်စိတ်ချမ်းသာတော့ပဲချမ်းသာတယ်ချမ်းသာတယ်စိတ်ချမ်းသာတာကိုပဲထင်ရှားနေတာပါလေအဲ့ဒါလေးပဲချမ်းသာတယ်ချမ်းသာတော့ကြီးအောင်လည်းမှတ်ရမယ်တဲ့မှတ်ပါများတော့ချမ်းသာတာလေးอ่ะပေါ်ပြန်နေပြောက်ပေါ်ပြန်နေပြောက်ဘုရားမြင့်ကရောက်တာဖြစ်တဲ့ကုန် သိနိုင်တဲ့မြင်နိုင်တဲ့ညာမယ်အားစိတ်ပြီးတော့မှတ်လိုက်လို့ရှိရင်ပေါ်တာပြောက်တာကိုသင်ရှားလာတတ်ပါတယ်ဆန္ဒရယ်ဆန္ဒလို့မှတ်လိုက်ဆန္ဒရံလေးကပုံစံနဲ့ပြောက်ပုံစံနဲ့ပြောက်ပေါ်တာကစိတ်ပြောက်ပြောက်သွားတာကရဲအချင်းချင်းရှိမှလို့သမာဓိဉာဏ်ကြီးကဒီပြအားရှိဆက်နာရတဲ့ဒုလဉာဏ်အရင်ပိုင်းမှာရောက်လာတဲ့အခါဆန္ဒရယ်ဆန္ဒလို့မှတ်လိုက်ပုံစံနဲ့ပြောက်ပေါ်တာပြောက်လိုက်တယ်အလွန်ပြင်းမြန်ပြင်းမြန်အားကြီးတော့ စိတ္တပြက်တာတွေကရှင်းဉဏ်အားကြီးတာနှိမ့်ဆက်နေတဲ့ကတော့ရှင်းရတဲ့မျိုးပါလားစိတ္တတာတွေကမြင်ဉဏ်တော့စိတ္တတာတွေကလွန်ထင်ဉဏ်တွေကနှိမ့်ဆက်တဲ့ကတော့မရှိနေပါဘူးလားအဲ့ဒါတွေကိုမြင်အောင်လည်းမှတ်ရတယ်ဆင်းရဲပါလားရုပ်ဉာဏ်မကြာခဏသောက်ထားပါလေစိတ္တပြက်တာတွေသိဉာဏ်နေတယ်ဗျာမြင်အောင်မှတ်ရတာအလုံးဆင်းရဲနေပါလေဗျာဘယ်နည်းမှတ်ရပါမလဲဗျာမြင်အောင်မှတ်နိုင်တော့သိတယ်သိတယ်ပဲမှတ်တော့မပြောပါဘူးလား ဆင်းရဲတာပဲတဲ့ဖြစ်တာဖြစ်တယ်ကလွန်နေရတာဖိတ်ချက်နေတယ်ကတော့ဆင်းရဲတစ်မျိုးပါလားဒုက္ခလို့မထင်ပါဘူးလားဒုက္ခထင်တော့ဒီချမ်းသာဘုံမှာตายရတဲ့သွန်းတဲ့တရားကပြေပြီးတာဖြစ်ပါတယ်မရှိနိုင်တော့ဆင်းရဲကြီးကိုတော့ဘယ်ဘုကမှမตายရတော့မသွန်းနိုင်တော့ဘူးတဲ့ဆေဘုံပယ်ပြီးမြတ်စွာဘုရားပြိဿနာတော်လည်းဤပဲအမာရိညာအရှင်အရှိတဲ့ပုဂ္ဂိုလ်ကိုပယ်လို့ရပါတယ်စိတ်စိတ်ကလေးမှတ်လိုက်ချမ်းသာတယ်ချမ်းသာတယ်ရှိရချမ်းသာတဲ့စိတ်ကလေးပြီးအောင်လိုက်မှတ် ဒီချမ်းသာတဲ့စိတ်ကပုံမြင်နေပြောက်ပုံမြင်နေပြောက်ဟောရတာဖြစ်စေလောတာဖြစ်ဒီတဲ့လက်ထင်းများအားဖြင့်နှိမ့်ချနေပြလို့ဆင်းရဲပါလားဒုက္ခပါလားဒုက္ခကိုဆင်းသွားတဲ့ဆွမ်းနာမှုတွေတရားမှုတွေမသိကြပါဘူးလားဒါကမျိုးတယောက်ပယ်ပြီးသားဖြစ်သွားပါတယ်ဒုက္ခဂိဏရာဂတာမန္တဝပေယမိဒုက္ခဘောလင် ဒုက္ခပေါ်လျင်ဒုက္ခခြင်းအမှန်မေရှိရမည်ဒုက္ခပေါ်လျင်ဒုက္ခခြင်းအမှန်မေရှိရမည်ဒုက္ခလို့ရှင်းတော့တယ်ဒါမျိုးကပေနာတိကဖြစ်လို့တရားရည်သူကတက်သွားတရားရည်ဒီတရားရည်တက်တရားကြီးမတရားသွားနိုင်ပါနဲ့တဲ့ရဲ့နေကုသနဲ့ လေးနံပါတ်အလေးထက်ကြောင်းဖြင့်ငါးနံပါတ်အလေးထက်ကြောင်းတို့ကိုအတူတူနာကြရတဲ့ဖြင့်နာကြရသောတိုင်လိုက်နာကြည့်ကြပေါ်များအထုနိုင်ကြပြီဖြင့်မိလိုလိုရှိရတောင်းတဲ့တရားဥပဒေများတို့ကိုဒုက္ခကတိအင်းကြီးများဖြစ်တဲ့နေကံချမ်းသာကိုလွယ်ကူသောခြင်းဖြင့်ရှင်ရန်စွာဆက်